ခန်းကြီး34အငယ်1မှ9ယောရှိသည်အသက်၈နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌32နှစ်စိုးစံလေ၏ထိုမင်းသည်သာရဖျားရှိတော်၌တရားသောအမှုကိုပြု၍လက်ရဘက်လက်ဝဲဘက်သို့မလွှဲအဖဒါဝိတ်လိုက်သောလမ်းသို့လိုက်လေ၏အသက်တော်ငယ်စဉ်နန်းဆန်၈နှစ်တွင် အဖဒါဝိတ်ဖျားသခင်ကို စီးကပ်ဆပ်ပြု၏ တဆက်နှစ်နှစ်တွင်ယူဒပြည်ယေရုရှလင်မြို့၌ရှိသောကုန်းအရှရပင်ထုသောယုတ်တုသွန်သောယုတ်တုတို့ကိုတုတ်တင်ပယ်ရှင်းစပြု၏ဘာလဖျားတို့ယေပရောဟိတ်များကို ရှေ့တော်၌ဖြိုချ၍ယေပလင်ပေါ်တွင် အမြင့်တင်ထားသောယုတ်တုတို့ကိုခုတ်လဲကြ၏အရှရပင်များနှင့်ထုသောယုတ်တုသွန်သောယုတ်တုများကို ချိုးဖဲ့၍ညက်ညက်ခြေပြီးလျင် ရစ်ပူဇော်သောသူတို့၏တင်းကြိုင်းပေါ်မှာဖြန့်ဖြူးတော်မူ၏။ယဇ်ပုရောဟိတ်တို့အယိုးကို ထိုရစ်ပလင်တီရန်အပေါ်မှာမီးရှို့၍ယုဒပြည်နှင့်ယေရုရှလင်မြို့ကိုစင်ကြယ်စေတော်မူ၏။ထိုသူမနာရှေခရိုင်၊အေဖရင်ခရိုင်၊ရှီမောင်ခရိုင်၊နတ်တလိခရိုင်တိုင်အောင်အရရမြို့များတို့၌ပေါက်တူးနှင့်လှုပ်လျက်ရစ်ပလင်တို့နှင့်အာရှရပင်တို့ကို ချိုးဖဲ့၍ ဣဒရေလပြည်တလျှောက်လုံး၌ရှိသမျှသောရုတ်တုစင်းတုတို့ကို ခုတ်လှဲ၍ညက်ညက်ခြေပြီးမှယေရုရှလင်မြို့သို့ ပြန်တော်မူ၏အငယ်ရှမှ73နန်းဆန်ရှစ်နှစ်တွင် နိုင်ငံတော်နှင့်ဗိမာန်တော်ကိုစင်ကြယ်စေပြီးမှမိမိဘုရားသခင်သာရဖျား၏အိမ်တော်ကို ပြုပြင်လိုသောငှာအာဇလိဤသားရှာဖန်မြို့ဝန်မာတေယ ယောခတ်သားအတွင်းဝန်ယောအာတို့ကိုဆေလွတ်တော်မူ၏ထိုသူတို့သည်ယေပရဟိမင်းဟိလခိထံသို့တွား၍ဗိမာန်တော်သို့ လူများဆောင်ခဲ့သောငွေမနာရှိအမျိုးသားအေဖရိမျိုးသားကြံကျွင်းသောဣဒရေလအမျိုးသားရှိသမျှယူဒအမျိုးသားဗေယမင်အမျိုးသားယေရုရှလင်မြို့သူမြို့သားအပေါင်းတို့လက်မှတကဆောက်လေဝိသားတို့ခံသောငွေကိုယူ၍ ဗိမာန်တော်ကိုကြည့်ရှုပြုစုသောသူတို့၌အပ်သဖြင့်၊သူတို့သည်ဗိမာန်တော်ကို ပြုပြင်ခြင်းငှါလုပ်ဆောင်သောသူ၊ပိသုကာနှင့်လက်သမားလုပ်သည်အတွက်၊ယုဒရှင်ဘုရင်ဖျက်ဆီးသော အဆောင်တို့ကိုပြင်စရာဘို့ဆစ်သောကျောက်များနှင့်ထုပ်ရောက်ရနယ်များကိုဝယ်သည်အတွက်ပေးကြ၏။လုပ်ဆောင်သောသူတို့သည်သစ္စာစောင့်ကြ၏။လေဝိအမျိုး၊မေရာရိအနွယ်၊ယာဟတ်နှင့်ဩဗဒိ၊ကောဟတ်အနွယ်၊ဇာခရိနှင့် မေရှုလံအစရှိသောတူရိယာမျိုးကိုတီးမှုတ်လျက်တည်ခြင်းဆိုတတ်သော လေဝိသားအပေါင်းတို့သည် ကြိရှုနှိုးဆော်ကြ၏ထိုသူတို့သည်ဝန်ထမ်းသောသူမှဆ၍အလုမျိုးကိုလှုပ်ဆောင်သောသူ အပေါင်းတို့ကိုကြိရှုအုပ်ချုပ်ကြ၏လေဝိသားအချို့တို့သည်လည်းစည်ရတရားသူကြီးတကားဆောင်လှုပ်ကြ၏အငယ်၁၄မှ၂၁ ဗိမာန်တော်သို့ဆောင်ခဲ့သောငွေကိုထုတ်သောအခါယေပရောဟိတ်ဟိလခိသည်မောရှေရေးထားသောသာရဖျား၏ပညာတိကျမ်းစာဆောင်ကိုတွေ့၍တွေ့ကြောင်းကိုစေတော်ရှာဖန်အားပြောလျက်ထိုကျမ်းစာကိုအပ်ပေ၏ရှာဖန်သည်ရှင်ဘီယံထံသို့ယူသွား၍ကိုရောကျွန်တို့သည်မှားထားတော်မူသည်မြအတိုင်းပြုကြပါ၏ဗိမာန်တော်၌တွေ့သောငွေကိုမှုတ်၍အုပ်ချုပ်သောသူနှင့် လှုပ်ဆောင်သောသူတို့၌အပ်ပါပြီဟု၍၎င်းယေပရောဟိတ်ဟိလခိသည်ကျွန်ုပ်၌စာဆောင်ကိုအပ်ပါပြီဟု၍၎င်းကြားလျှောက်လျက်ရှင်မြင်းရှိတော်၌ဖတ်ရွတ်လေ၏ရှင်မြင်းသည်တရားစကားကိုကြားလျင်မိမိအဝတ်ကိုဆုပ်၍ယေပရောဟိတ်ဟိလခိရှာဖန်တာအဟိကံမိခာတာအာဘဒုံစီရောရှာဖန်မိမိကျွန်အာတရက်ကိုခေါ်၍ယခုတွေ့သောကျမ်းစကားကြောင့် ငါအတွက်ဣဒရလပြည်နှင့်ယူရပြည်၌ကြံကျွင်းသေးသောသူတို့အတွက်ဒါဝရဖျား၌မေးလျှောက်ကြပါဘိုးဘီတို့သည်ဒါဝရဖျား၏အမိန်တော်ကိုနားမထောင်ဤကျမ်းစာ၌ရေးထားသမျှအတိုင်းမကျင့်ဘဲနေသောကြောင့်ဒါဝရဖျားသည်ငါတို့၌ပြင်းစွာ အမျက်ထွက်တော်မူလိမ့်မည်ဟု မိန်တော်မူ၏အငယ်22မှ28ထိုကာလတွင်ဟိုင်ရဟတ်သားဖြစ်သော တိကဝဤတာအချုပ်ဝန်ရှံလုံဤမယံပရောဖက်မဟုလဒတ်သည်ယေရုရှလင်မြို့၌နေသည်ဖြစ်၍ဟိလခိနှင့်ရှင်မြင်းဤလူတို့သည်ထိုမိမထံသို့တွား၍ပြောဆိုကြ၏မိမကလည်းငါထံသို့ဆေလွတ်သောသူထံသို့တင်တို့ပြန်၍ဆင့်ဆိုရသောဣဒရေလအမျိုး၏ဖျားသခင်သာရဖျား၏အမိန်တော်ဟုမူကား ယုဒရှင်ဘုရင်ရှေ့မှဖတ်ရသောကျမ်းစာ၌ရေးထားသမျှသောအကျင့်စကားပြည့်စုံစေခြင်းငှာငါသည်ဤအရ၌၎င်းဤအရသားတို့၌၎င်းဘေးရောက်စေမည်အကြောင်းမူကားသူတို့သည်ငါကို စွန့်ကြပြီးမိမိလုပ်သောအရာတို့ဖြင့်ငါအမျက်ကိုနှိုးဆော်ခြင်းဟံအခြားတစ်ပါးသောဖျားတို့ရှေ့မှ နံသာပေါင်းကိုမီးရှို့ကြပြီထိုကြောင့်ဤအရ၌ငါအမျက်မီးသည်မငိမ့်ဘဲလောင်ရလိမ့်မည်ဟု မိန်တော်မူ၏ဒါရုဘုရားကိုမေးလျှောက်စေခြင်းဟာတင်တို့ကိုဆေလွတ်သောယူဒရှင်မြင်ကြသောကျမ်းစကားကိုရည်ဆောင်၍ဤတွေလံအမျိုး၏ဘုရားသခင်ဒါရုဘုရားမိန်တော်မူကြောင်းကို ထိုရှင်မြင်အားတဖန်ပြန်လျှောက်ရမည်ကား ဤအရက်ကို၎င်းဤအရက်သားတို့ကို၎င်းငါချင်းချောက်သောစကားကိုတင်ဒီကြားသောအခါနုညံ့သောစိတ်ရှိ၍ဘုရားသခင်ရှေ့တော်၌ကိုကိုနှိမ့်ချခြင်းကိုအဝတ်ကိုဆုပ်ခြင်းငါရှိမှငိုကြွေးခြင်းကိုပြုသောကြောင့်တင့်စကားကိုငါနားထောင်၏ငါသည်တင့်ကိုဘိုးဘေးစုဝေးရာသို့ ပို့ဆောင်၍တင်ဒီငြိမ်ဝတ်စွာတင်ကြိုင်းသို့ရောက်ရလိမ့်မည် ဤအရ၌၎င်းဤအရသားတို့၌၎င်းငါရောက်စေအံ့သောဘေးကိုတင်ကိုယ်တိုင်မတွေ့မမြင်ရဟု မိန်တော်မူကြောင်းကိုဆင့်ဆိုသည့်အတိုင်းသူတို့သည် ရှင်မြင်အားပြန်လျှောက်ကြ၏အငယ်29မှ33ထိုအခါရှင်မြင်သည်ယူဒပြည်သူယေရုရှလင်မြို့သားအသက်ကြီးသူအပေါင်းတို့ကိုခေါ်၍ ယုဒပြည်သူယေရုရှလင်မြို့သားယဇ်ပုရောဟိတ်လေဝိသားလူအကြီးငယ်အပေါင်းတို့နှင့်တကွဗိမာန်တော်သို့တက်၍ဗိမာန်တော်၌တွေ့သောပရိညင်ကျမ်းစာရှိသမျှကို သူတို့ရှေ့မှဖတ်တော်မူ၏ရှင်မြင်ကလည်းသာရဘုရားကို စီးကပ်ပါမည်စီရင်ထုံးဖွဲ့ချက်ပညာတရားကိုစိတ်နှလုံးအကျွမ်းမဲ့စောင့်ရှောက်ပါမည်ဤကျမ်းစာ၌ပါသောပရိညင်စကားအတိုင်းကျင့်ပါမည်ဟု မိမိနေရာ၌ရပ်၍အဋိဌံပြု၏စီဝေသောယုဒအမျိုးနှင့်ဗိယံမင်အမျိုးသားအပေါင်းတို့သည်ထိုအဋိဌံကိုဝန်ခံရမည်အကြောင်းစီရင်တော်မူ၏ယေရုရှလင်မြို့သားတို့သည်လည်းဘိုးဘေးတို့ကူးကွယ်သောဘုရားသခင်၏ဗြိဉ္ဉ်တရားအတိုင်းကျင့်ကြ၏ယောရှိမင်းသည်လည်းယွန်ရှာပွေသော အရာရှိသမျှတို့ကိုဣဒရေလအမျိုးသားပိုင်သောပြည်အရရတို့မှပယ်ရှား၍ဣဒရေလပြည်၌နေသောသူအပေါင်းတို့သည် မိမိတို့ဘုရားသခင်ထာဝရဘုရားကိုဝတ်ပြုရမည်အကြောင်းစီရင်တော်မူသဖြင့်လက်ထက်တော်ကာလပတ်လုံးသူတို့သည် မဖောက်ပြန်ဘိုးဘီတို့၏ဘုရားသခင်ထာဝရဘုရားနောက်တော်သို့ လိုက်လျက်နေကြ၏